Uttagata Meditation Center တရင်သုံးပတ်ဝိပဿနာစခန်းအဆုံးသတ်တဲ့နေ့ပါပဲ။ဝိရောယောဂီတွေကိုနှုတ်ဆက်တာပါလေ။ဒါတော့တရင်သုံးပတ်လုံးကမ္မထာဆရာနဲ့ယောဂီအနေနဲ့ဆက်ဆံလာတော့ စစရရထိမ့်ချုပ်ပြီးတော့ပေါ့နေရဒီနေနေဖုန်ဒီဒီဆက်ဆံတဲ့အနေမျိုးတော့မရှိဘူးပေါ့မလို့လည်းမလို့အပ်ပါဘူးခုနောက်ဆုံးလှုပ်ဆက်တဲ့နေ့ဆိုတော့ဓမ္မမိသားစုအနေနဲ့ဘုံဝင်နေနေရင်းနှီးနှီးပေါ့လေပြဆိုကြဖို့ပါပဲလည်းပဲကမ္ဘာထမ်းဆရာဆိုတဲ့အနေနဲ့ဟုတ်ပါဘူး ဓမ္မမိသားစုဖွဲ့ဝင်တူဦးနေပေါ့ယောဂီများလည်းအသီးသီးဓမ္မမိသားစုအဖွဲ့ဝင်တူဦးအနေနဲ့ပေါ့သိလို့တဲ့အချက်ကလေးတွေမြင်တဲ့အချက်ကလေးတွေမတ္တနိုင်ဝေအချက်ကလေးတွေပေါ့လေစိတ်ထဲမှာရှိလို့ရှိရင်လည်းမေးဖို့ပါပဲဘုန်းကြီးကတော့တတ်နိုင်သမျှတော့သိသမျှတော့ဖြေပြပါပါပဲ ဒါပဲလို့ဘုန်းကြီးကတော့အားလုံးသိတဲ့ဘုရားမဟုတ်ဘူးဆိုတာတော့ပြီးတန်နာလဲထားဖို့ပါတနည်းအားဖြင့်လည်းပဲရှင်နာကစေနာမဟုတ်ဘူးဆိုတာတော့နားလည်ထားမှာပါပဲသိတယ်မြတ်စွန့်နိုင်တယ်မြတ်တော့ဖြေရမှာပေါ့လေဒီပိဋကကတော့ဘုန်းကြီးကောင်းခင်းလောက်အောင်မေးမပြီးတတ်တော့မဟုတ်ပါဘူး။တရားနဲ့ပတ်သက်တဲ့မေးခွန်းတွေပဲဖြစ်ဖွယ်ရရှိပါတယ် တယ်နောက်တစ်ခုက how can I develop my social life ဒီမှာဘယ်လိုပြီးတရားအထောက်ပါမလဲအဲ့လိုလုံးတော့ဘူးဒါကတော့တတိပါတဲ့စိတ်ကိုမှတ်စီလို့ဆိုရမှာပါပဲတတိလို့ဆိုမယ်လို့ချိန်အားတို့ဝရိယအားတို့ပြီးတော့ညှိအားတို့ဒါတွေအကုန်လုံးပါပါတယ်ဆိုတော့အဓိကပြောနေတာကတော့တတိထားတဲ့စိတ်ကိုတတိနဲ့တတိနဲ့ရှင်တွဲတဲ့စိတ်ကို ခုကလာမှတ်စီလို့ခေါ်နေတာပါပဲစာသုံးနဲ့ပြောလို့ရှိရင်သတိပဋ္ဌာန်ဟာအာခုနမှတ်စီလို့ဆိုအောင်ပေါ့ကြံစည်တဲ့စိတ်ကလည်းပဲတတိပါဒလောက်တော့ပါပါတယ်ကုသိုလ်စိတ်တွေကုသိုလ်နဲ့ပတ်သက်တဲ့ဟာတွေကြံတာဆိုပါပါတယ်ဒီလည်းပဲဒါပေမဲ့လို့ဟိုအရှိန်အဟုန်နဲ့ပါတဲ့သဘောမျိုးတော့မဟုတ်ပါဘူး ကြံစီနေကြအတိုင်းပေါ့လေကြံစီလိုက်တာအားတော့မပါလာဘူးပေါ့ရိုးရိုးစဉ်းစားတဲ့စိတ်တော့ကြံစီတဲ့စိတ်လို့ဆိုတာပါပဲအဲဒီကြံစီတာလည်းပဲတန်တန်ရှင်းရှင်းကြံစီတဲ့စိတ်ဘယ်မှတတ်မရှိကြံစီတဲ့စိတ်ဒါတွေရှိပါတယ်ဒီကင်းတန်ရှင်းတဲ့အနေနဲ့ကြံစီလို့ရှိရင်တော့ဒါကုသိုလ်စိတ်ခေါ်ပြီးတော့လောဘဒေါသအရင်ခံပြီးတော့ကြံစီတဲ့စိတ်တွေကတော့အကုသိုလ်စိတ်တွေပါပဲ ကျေတာတွေကတော့မလိုလားအပ်ပါဘူးသူကလင်းပြီးတယ်တနည်းအားဖြင့်လည်းပဲရိုးကြံတည်တဲ့စိတ်ကတော့လူသားတွေသာမဟုတ်ပါဘူးတိရစ္ဆာန်တွေလည်းပဲဒီလိုကြံတည်တဲ့စိတ်တွေဖြစ်ပါတယ်ဟုတ်တော်ခြင်းလာခြင်းနေခြင်းထိုင်ခြင်းစားခြင်းတောက်ခြင်းအိတ်ခြင်းဒါတွေနဲ့ပတ်သက်ပြီးတော့တိရစ္ဆာန်တွေလည်းပဲကြံစည်တာလူတွေကြံစည်လို့ကြံစည်တာပါအဲဒီလိုဟာမျိုးကတော့ ပုဂ္ဂိုလ်နေတ attva နေပေါ့လေအတ္တအနေပေါ့လေဒါတွေကတစီပါနေပါတယ်ယောဂီမြားရဲ့ဒီအမှတ်တတိမှတ်တဲ့စိတ်ကတော့မာရီတန်းလာလို့ရှိရင်ပုဂ္ဂိုလ်တ attva အနိအတ္တအနေနဲ့တော့ဒီလိုတော့မပါဘူးအဲ့ဒီမှာအဲ့ဒါကတော့အထူးကြွားချတယ်လို့ဆိုပါပါ ကတော့တရိษံတိလူတိရိုးရိုးလူတိအတိပေါ့လေတာမန်လူတိအတိပေါ့မှတ်တိကတော့ယောဂီများအတိလို့ဒီလိုပဲယူခွဲပြီးတော့နားလည်ထားရင်လုံလောက်ပါဒီမှာဟုတ်နည်းပါပဲတော့အိမ်မှာတော့လူကိစ္စအိမ်နောက်ကိစ္စစသည်ပေါ့လေဒါတွေရှိနေတော့အခုလူအထုတ်နိုင်ပါမလားအထုတ်ရှင်ပါတယ် ဘယ်လိုအထောက်ရမလဲလို့ဒီလိုမေးလို့တဲ့သဘောတမရဲ့။ဘာလို့လဲဒီနေတော့အခုလို့လာပြီးတော့အချိန်ကြီးအထုတ်နိုင်တဲ့အခွင့်အရေးတော့မရဘူးပေါ့။ဒါဘာလို့တက္ကန္တထုတ်ရတာပေါ့။ဟုတ်။ဟောလူဟုကန္တစီဝါရေးကန္တအိမ်တော်ကန္တပေါ့လေသူကန္တနဲ့သူရှိတယ်လို့ဒီတိပ္ပံကန္တတစ်ခုလည်းထုတ်ရပါတယ်။24နာရီဆိုတော့24နာရီတည်းက ဒါကြီးအများကြီးပါပဲဒီမှာတဏှာကြီးလောက်တော့သို့မဟုတ်အနည်းဆုံးနိုင်ဝက်လောက်တော့တက္ကနာထုတ်ပြီးတော့တိတ်ထန်ခြင်းနဲ့လှုပ်လို့ရှိရင်နောက်တော့အလီသဘောလိုဖြစ်သွားပါတယ်မိစဉ်စားတော့ရတဲ့အစအစာလိုပေါ့ဒီပုံမှန်ဖြစ်သွားမှာပါပဲတန်နဲ့ဆက်ပြီးတော့လွယ်လွယ်လေးနဲ့အလုပ်ဖြစ်နိုင်တဲ့နီလန်တစ်ခုကိုဘုရားတာရကားလေးနဲ့ပြောရလို့ရှိရင်ဘုရားဘုရားပြည်မှာ သူနာမည်ကြီးခဲ့တဲ့ကမ္မထမ်းဆရာတော်ကြီးတစ်ပါးရှိပါတယ်သူဟာလူဘဝတုန်းကသူ့နွားတွေအတွက်ပြောင်းရုပ်စင်းတဲ့အခါမှာခုနအမတ်တိလိုက်နေတယ်လို့ဆိုပါတယ်လေထုံရင်လည်းအမတ်တိပါနေတာပဲဒီမှာအဲဒီလိုလုပ်ပါတယ်ဒါလည်းပဲသဘာဝကျပါတယ်ဘာဖြစ်လဲဆိုတော့ဘုရားလက်ထက်တော်ကာလကကမ္မတဓမ္မအနိဂုံသူဒီကုံသားတွေဟာ မြေသမီးတွေဆိုလို့ရှိရင်ရကန်းရရင်ထမင်းချက်ရခါရင်အဲဒီအမှတ်တတိရှိကြပါတယ်ဒီမှာအမျိုးသားတွေဆိုလို့ရှိရင်သူတို့လုပ်ငန်းဆောင်ရရင်သူတို့အမှတ်တတိလေးရှိကြတယ်ဆိုတာထောက်ထားတွေရှိပါတယ်သူတို့တာမန်ပို့တဲ့ပုဂ္ဂိုလ်တွေတရားထုတ်ပြီးပြန်သွားတဲ့အခါမှာတရားအမထုတ်ခင်ကတော့ဒီဘက်ကနေဟိုဘက်ကဟိုဘက်ကနေဒီဘက်ကသူတို့ကူးတဲ့ပုဂ္ဂိုလ်တွေကိုပို့ပေးရတာ ကာရကရာသီဥတုကျမ်းလို့ရှိရင်ပင်မနေရာသီဥတုပြန်သွားတဲ့အဖက်ကလေးနဲ့ကတော့ပင်မမမသိဘူးလေအခုမှလှီလိုတတ်တယ်တမခတ်တတ်တယ်ပေါ့လေတော့အမှန်တက်တာပါလေအဲ့ဒီဆိုရှိပါတယ်အမေရိကန်မှာလည်းဒီတိုင်းပေါ့လေသို့တော့ဟိုကတော့တမကတော့တိုက်ဆရာခိုက်ဆရာတွေကတဲတော့မရှိဘူးဒီမှာကတော့ကားကြီးအချမ်းဖြစ်နေတော့ကားမောင်းရင်တော့တိတ်ပြီးတော့ အသေးစိတ်တော့ပတ်လို့မရပါဘူးအလောတော်လေးပေါ့လေလောတော်လေးအကျမ်းစာလေးထားဖို့ပါပဲဆိုလိုတာကတော့ဘာလို့လို့တတိလေးရှိရင်ကောင်းတယ်ဆိုတာပေါ့လေသို့တော့ကာမောင်းတဲ့အခါတော့အထုတတိထားပါပါပြိပဒံတရားကတော့အဆန်းထင်းနေလို့ပါပဲ။ဘာကတော့တမျိုးပြောရလို့ရှိရင်ကိုကိုကိုသူတည်တနာလုပ်တဲ့ထူးခြားတဲ့ပညာတရားပါပဲ။ ရိုးရိုးသိဒေသနာပြုသူဟာသူပြုရမယ်သူဒေသနာကိစ္စမှာမျက်ခြေမပြတ်လိုက်ပြီးတော့လေ့လာနေရတာပဲဒါမှမျက်ခြေမပြတ်အောင်ဖြစ်ရတည်ဘူးဆက်ဆက်ပြီးတော့ပေါ့လေအဲနားလည်နိုင်ပါလေရှင်းရှင်းနဲ့တင်ပြနိုင်ပါလေဒါလိုပါပဲဒီဒါတွေကကိုယ့်ကိုယ်ပြန်လေ့လာတဲ့ပညာဆိုတော့မျက်ခြေမပြတ်လောက်နိုင်ရင်ပိုကောင်းလာပါလိမ့်မယ် ကိုနားလည်အောင်လုပ်တဲ့ပညာတရားလို့ပြောလို့ရှိရင်ဒါမှမပါဘူး။ဒီစကားအရဆိုလို့ရှိရင်အိမ်ပြန်သွားလို့ရှိရင်သူ့ရမလဲဆိုတဲ့မိဂုံရဲ့အဖြေကတော့အခုပြောပြပါပြီ။ဒါလို့ဆိုရင်ရှင်းတော့ပါပြီ။ Then your experience what two aspects of ချက်ပြရမှာပါ။အထုဇ္ဇယောဂီမှာအတွင်းယံသူအနိကယံသူအနေနဲ့ဒုက္ခအပေဆုံးဟာ ပြီးမှုပဲပြောခဲ့လို့ပါတယ်ပြီးမှုကိုထိနာမိတာလည်းပြောခဲ့ပါတယ်တမန်ထိနာဆိုတာကလိုအပ်တဲ့အာဆွမ်းမထုတ်ချင်တာပေါ့လေတမန်ဟင်းဆွမ်းအားမထုတ်ချင်တာမိတ္တကတော့ဆွမ်းအားကြီးကုန်ခန်းလို့ပင်ပန်းတဲ့အနေနဲ့ပေါ့လေတက်တောင့်တက်တာနေတာပေါ့ လူတွေဆိုတာမျိုးကတက်တောင့်တက်တာတည်နေတယ်အချောင်းလည်းပဲနေတယ်ချောင်းရင်ချောင်းသလောက်နေရတာပဲဒီမှာဒီတော့တက်တောင့်တက်တာနဲ့အချောင်းနေတဲ့ပုံကိုယ်ကြီးကအခုလို့စိတ်အင်အားထိုးရတယ်စိတ်ကနေမလားစိတ်အင်အားထိုးရတဲ့ကိစ္စဆိုတော့သူပြင်မှရပါတယ်တကယ်တတ္တိမရှိကြဘူးဒီမှာဒီတော့တတလုံးတစ်ပါးလုံးတတန်တရားလုံးကအပေါ်စီးရပြီးတော့အနိုင်ယူနေတဲ့ ခုနတန်တိခေါ်တဲ့ဌိနမိတမျိုးပေါ့လေမတွန်းလှန်နိုင်မှဖြစ်နေတယ်အဲ့ဒါတော့တော်လေးခက်ခဲရှိပါတယ်နော်ဒီတရားအထုတဲ့ပုဂ္ဂိုလ်တွေဘုရားကအဘိတိုက်တွန်းတဲ့အနေနဲ့ပေါ့လေအတန်ဒီတော်ဆိုတဲ့စကားလေးကိုထူးခြားခြားသုံးထားပါတယ်အတန်ဒီတော်ဆိုတာကပြင်းရမှုမရှိပဲပြင်းမှုကင်းပြီးတော့ မိဥမိကင်းတယ်ဆိုလို့ရှိရင်အများအားစိတ်ကပွင့်နေပြီးတော့နှုတ်ကြတက်ကြွဖြက်လက်နေဖြက်လက်မှုရှိရမယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒီပြင်းရမှုဟာပထမအတုဇာယောဂီပုဂ္ဂိုလ်မှာတော့အတွင်းကြကြအနိကဆုံးအနှောက်ယှက်ပေးတဲ့ရန်သူကြီးတရားလို့ဆိုရမှာပါပဲအဲ့ဒီအပြင်းရှိသူဟာအခုလိုအထက်တန်းစားတရားတွေလည်းပဲအမထုတ်လို့ပါဘူး အာထုတ်ပြီမဲ့လို့ထိထိရောက်ရောက်လည်းအာမထုတ်နိုင်ပါဘူးထိထိရောက်ရောက်အာထုတ်ပြီးတော့လည်းပဲတမာတိလူဉာဏ်ဒုရောက်တဲ့အထိလည်းမရှိပါဘူးအဲ့လိုဖြစ်နေပါတယ်ဘုရားမြတ်စွာကိုယ်ရင်အထုတလည်းအတ္တန္တိတော်လို့စကားလေးအထုသုံးထားဖို့ထောက်လို့ရှိရင်အထုစာယောဂီမှာတရော့ကိုဒုက္ခပြီးတာကတော့ဒီဌိနမိတဒုက္ခပြီးတယ်လို့ဆိုရမှာပါပဲဘုရားဆိုတာတက်တောင့်တက်တာနဲ့အချောင်း နေတဲ့အလေးအထားကြီးကဥကျိုးနေပါလေဒါတော့တက်တောက်တက်တာနေမှုဟာနောက်အဲအခက်ခဲနဲ့ကြုံရင်ကျုံလာလို့ရှိရင်တော့အမနာအဲတာကိုဖြူဖြစ်ရတာခက်ပါတယ်ဒီကတော့လွယ်လွယ်လိုက်တဲ့ပုဂ္ဂိုလ်ဟာခုနတက်တော့တဲ့သာနေတဲ့ပုဂ္ဂိုလ်ဟာ အဲအကြက်နဲ့တွေ့လို့ရှိရင်အခက်ခဲကြုံတယ်လို့အလွယ်လိုက်တဲ့ပုဂ္ဂိုလ်ကလည်းပဲအခက်နဲ့ကြုံလို့ရှိရင်သူကတော်တော်လေးအဲရင်ဆိုင်ရတာခက်ပါတယ်ခက်ခဲနဲ့ကြုံရပါတယ်တော့လူတဘာဝကိုကတက်တောက်တက်တန်နေတတ်တဲ့တဘာဝအချောင်လိုက်တတ်တဲ့တဘာဝရှိပါတယ်တော့ဟဲ့လားဒီပါပဲဒါတော့ဥကျုပ်ပဲ့လဲမြဆိုအကျဉ်းကြီးကပါနေတော့ပထမဆုံးအာဆွမ်းထုတ်မှု တယ်ပြီးတော့မလုပ်ပါဘူးနည်းနည်းလေးထုတ်လိုက်လို့ရှိရင်အာစမကုန်ခန့်လို့ရှိပြီးတော့ပင်မပြီးတော့ဒီလိုပဲတက်တော့တက်တာနေလိုက်တာပဲတမဒါကြီးကဘဝဆက်စစ်ကပါလာတဲ့အကျင့်ဆိုးတစ်ခုပဲအထူးသဖြင့်ပိုးလင်းပြောလို့ရှိရင်စက်မှုနိုင်ငံပုဂ္ဂိုလ်တွေဟာဒီလူစွမ်းအားထုတ်ပြီးတော့ လှုပ်လို့ပင်မမဲ့အစားကိုလေစက်ကတောင်ယူသွားတော့ရေရှည်ကြတဲ့ခါကျတော့စက်ကိုအမိကိုများလာတယ်စက်အမိကိုများလာတော့စက်ရဲ့ကြေးကျူအဖြစ်ပေါ်လေခံရတာဒါတော့ကိုအားထုတ်ပြီးတော့ကိုစွမ်းအားထုတ်ပြီးတော့ပင်မနဲ့အလုပ်တွေဆိုလို့ရှိရင်တတ္တိရှိရှိနဲ့ရင်ဆိုင်ရတဲ့အစွမ်းဆိုတာပေါ့လေသူအားနေတယ်လို့ဘုန်းကြီးကတော့မြင်နေပါတယ် ဘုန်းကြီးကတော့အရန်ပြောတာမဟုတ်ပါဘူးဘုန်းကြီးတို့ဗမာပြည်ရိတ်သားတွေကိုပေါ့လေရိတ်သားတွေကိုဆက်ခုထုံကားပြီးတော့လူနေမှုအစင်တမြင့်နဲ့တိုင်ပြရတယ်တရားလာအထုတ်တဲ့အခါဘုန်းကြီးတို့ရိတ်သားမှာအဝိရှောဆက်ကမရှိရဲဘူးခွေးရုပ်တွေကကျတော့သူတို့မလျှော့တတ်ဘူးလျှော့လိုက်လို့ရှိရင်ပင်မနေဒီမှာဆိုတော့အဝိရှောဆက်တဲ့ထည့်လိုက်လို့ရှိရင်ပြီးနေတာပဲဘာမှလူကပင်ပမလုပ်ရတာမျိုးမရှိဘူး ခုရောက်တဲ့ခါကျတော့လှုပ်ရှားနိုင်မှသူကလျှော်လို့ဖြစ်တာပေါ့အဲ့ဒါမှအခက်အခဲလေးတွေကြုံရတယ်သူတို့ကပါအဲ့ဒါလေးတာကရှိလို့အခြားခြားလည်းပဲဒီလိုရှိနေမယ်လို့ဘုန်းကြီးကတော့ထောက်ဆပြီးတော့စဉ်းစားပြီးတော့သိပါတယ် Do you agree with me the about that uh, washing machine? Huh? နှစ်ခုကပါလဲဆိုတာလေနှစ်ခုကပါပါမှန်မှန်မှန်ကန်ကန်လုပ်နိုင်တာနှစ်ခုကပါလဲနည်းနည်းလေးအရှိခံထားပြီးတော့ရှင်းပြမှသိနိုင်သိမှာပါပဲအခုဒီသီလဘာဝနာလို့ဆိုတာအမှန်ကိုမိမိမြင့်မြတ်ပြီးတော့အကျိုးအရအမြတ်အစွန်းတွေအထွေများတဲ့အလုပ်ပါပဲဒါတော့ ဒီအလုပ်ရဲ့အကျိုးသွားကိုရှေးဥစွာသိပြီးတော့ခံယူချက်ဆိုတာပေါ့လေသတ္တတရားတကယ်ကိုသတိပဋ္ဌာန်အကျိုးရလို့တဲ့ဆန္ဒလည်းပြင်းပြတယ်ဒါအမထုခင်တွေကရှေးဥစွာရှင်းနေရမယ်အဲအခြေခံစိတ်အင်အားစုပါပဲတကယ်လက်တွေ့အထုတ်တဲ့အခါမျိုးမှာလည်းပဲရဲရဲရင့်ရင့်ပေါ့လေကိုယ်နဲ့တည်းမငဲမကွယ်ပဲနဲ့စွန့်စားဖို့ ဒါလည်းရှိရပါတယ်တော့အစင်စင်အစင်စင်အရှိန်မြင့်ပြီးတော့စွန့်စားဖို့ဒါလည်းရှိရပါတယ်စွန့်စားမှုရှိသလိုထို့အတူပဲရွယ်စုမှုဆိုတာလည်းရှိရပါတယ်အဲလိုစွန့်စားမှုနဲ့ရွယ်စုမှုအရှိန်နေတက်လာလို့ရှိရင်နောက်ပိုင်းကသတိတော်ကြီးပညာဆိုတဲ့ဟာတွေဟာအင်းအားစုတွေအလိုလိုပြည့်စုံသွားတာပါပဲတော့အဲဒါလို့ပြောလို့ရှိရင်တကယ်လိုအပ်တဲ့ အင်းအားတွေပါလဲဆိုတဲ့အဖြေဟာယောဂီတွေနားလည်လောက်ပါတယ်ကိုတွင်းနဲ့လည်းဟာကြည့်ပေါ့ဘုန်းကြီးတို့ဒီတိုင်းပဲမြင်ပါလားဘာပဲဆိုလို့ရှိရဲ့ဘုသတိပ္ပတလုံငါလုတ်တယ်ဆိုတာမလုတ်ခင်ကရှိဥစွာ လုံနီးမှကျင်းနီးမှမတည်သေးရင်သိအောင်လေ့လာလေ့လာတယ်ဆိုတာကြားနာလေ့လာတာကြည့်ရှုလေ့လာတာဆွေးနွေးလေ့လာတာရှိပါတယ် မလေးလာလိုက်တော့ကျင်းဒီမှာတိသွားပြီမတိမှုအဝိဇ္ဇာပြတ်ထွက်သွားတယ်ကျင်းဒီမှာမတိမှုအဝိဇ္ဇာပြတ်ထွက်သွားတယ်ဒါပဲလို့ကိုယ်တွေကတိစီရတယ်ရှိတယ်တကယ်လို့ကလေးလာစီရတိစီရတယ်ကြီးပဲစဉ်းစားပြီးတော့တိစီရမဟုတ်ပါဘူးလက်တွေ့နဖူးတွေဒူးတွေပေါ့လေပြောင်ပွန်းရှင်းရှင်းမျက်မှောက်တွေပေါ့လေတွေ့ပေါ့အဲ့ဒီအတွေ့မျိုးအတိမျိုးရဖို့ဆိုတာကကိုယ်ရဲ့အသိစရာတွေသူတို့ဖြည့်တုံးလိုက်ပြီးတော့ ခုနစောစောဘင်းကပြောခဲ့တဲ့အတိုင်းစိတ်အင်အားစုအပြည့်နဲ့ပေါ့လေစောစောဘင်းရရှုမှတ်ပြီးတော့စိတ်ကိုစူးစီးမှစူးစီးမှုအပြည့်လာမှဒါကြီးသိပါတယ်အဲသိလို့ရှိရင်ခုနသိစီရကိုမသိတဲ့အဝိဇ္ဇာပြတ်တာပဲအဝိဇ္ဇာပြတ်လို့ရှိရင်တန်တရားရဲ့တန်တရားကိုယ်ရည်ကြီးရဲ့အကောင်းပြတ်တယ်ဆိုလို့ရှိရင်အကုန်လုံးပြီးသွားတာပါပဲကိစ္စပြီးတာပါပဲတန်တရားကိုယ်ရည် ကြီးရဲ့ခေါင်းတစ်ဖွဲ့အဝိဇ္ဇာပြရေးမှာစီကံကစပြီးတော့ပြထားတာတော့ခုနစတ္တာနဲ့ခြံတရှိရတယ်အာမထုတ်ခင်ရလည်းရှိနေရမယ်အာထုစေကာလမှာလည်းအကြောင်းအလျော်စွာတတ္တာအာခြံတာအာတိုးမြင့်ပေးရမယ်တော့ဟုတ်အဲအာထုစေမှာတော့ခုနဝရိယတတိတမာရိဒါတိအာရိရှိရမယ်ဓမ္မအဲ့ဒါလို့ အခြေခံကစိတ်ဆွမ်းအားရောအထုတဲ့ကာလမှာရောအထုတဲ့ကာလမှာလည်းစိတ်ဆွမ်းအားရောအလုံးပေါင်းစုံညီညွတ်တဲ့အခါကျမှကမတိမှုအဝိဇ္ဇာကိုတိမှုပေါ်ပေါက်ပြီးတော့ကောင်းပြတ်သွားနိုင်ပါတယ်ကွာအဲ့ဒီလိုမျိုးဆောက်ပြတဲ့ဆုံးမိချက်ရှိပါတယ်ဒီစကားအရာဆိုလို့ရှိရင်တရားအထုရေးမှာတကယ်လိုအပ်တဲ့အင်အားစုတွေကဘာလဲဆိုတာအခုပြောတာလည်းပဲပြင်လို့ပါပြီ ဖြည့်ဆွဲပြီးတော့အတူချုပ်ရှင်းရအောင်ပဲဆိုရင်တရားမှုမရနိုင်ရင် အကြောင်းနှစ်ချက်ရှိပါတယ်လူရင်းအကြောင်းတစ်ချက်ပထမချက်ကတော့ပပမိတ်တတာမိတ်ဆွေဇိုးဆရာဇိုးဒီခုအထာခြင်းတစ်ချက်နဲ့ကရိယာပရိဟာနိလှုပ်ဆောင်ချက်ဟာမှုချိုရင်မှုမပြည့်စုံမှုတစ်ချက်အဲဒီလှုပ်ဆောင်ချက်ကလည်းပဲဆရာဘက်က ပြောတိုက်တွန်းမှုနိလပြမှုလိုတာရဲ့တပည့်ဘက်ကအထုတ်မှုလိုတာရဲ့ပြည့်စုံကျင့်လောက်တဲ့အထိအစဉ်စဉ်အထုတ်မှုလိုတာရဲ့အဲ့ဒါလို့ဆရာရောတပည့်ပါတစ်ဖက်ပဲဖြစ်ဖြစ်နှစ်ဖက်ပဲဖြစ်ဖြစ်ပေါ့လေအဲဆရာတစ်ဖက်ဘက်ကပဲဖြစ်ဖြစ်ချိုးတယ်လို့ရှိရင်ဆရာတော်တစ်ဖက်ပါနှစ်ဖက်လုံးချိုးတယ်လို့ရှိရင်တော့ဘယ်နည်းနဲ့မှတရားအကျိုးခံစား권မရှိပါဘူး ပြီးတော့ဒီဘဝမှာပဲတမာတိလူညာလူရရှိတဲ့ကောနာအဲ့ဒီအကြောင်းနှစ်ရပြထားပါတယ်အဲ့ဒီအလျော်ဆိုလို့ရှိရင်ခုနကျင်နိမဏိရတယ်ဆိုတဲ့ကကလျာဏမိတ်တမိကောင်းစီကောင်းဆရာသမားကောင်းမိရပြီဆိုတဲ့အဓိပ္ပာယ်ရပါတယ်ကောအဲကိုယ့်ဘက်ကတော့ကြိုးစားအထောက်ဖို့ရှိတော့တာပဲကောဝိရိယတတိသမာဓိဒါတွေပြည့်စုံဖို့လိုတော့တာပဲကောတော်ပါတပြင်းဖြေစရာတွေလည်းအများကြီးရှိပါသေးတယ် ဆိုတာကတော့ဟိုတနေ့ကကုသလဓမ္မနိယနာတရားတွေဟောသွားပါပြီဒီမှာဒီလောဘဒေါသမောဟတွေဟာနည်းနည်းဖြစ်ဖြစ်အလောတော်ပဲဖြစ်ဖြစ်များများပဲဖြစ်ဖြစ်မကောင်းဘူးဆိုတာပေါ့လေပြောသွားပါတယ်ဟုတ်ပြမကောင်းတဲ့ဟာတွေမကောင်းမှသိပြီးတော့ဒီဖြစ်တွေကကင်းအောင်ပေါ့လေကြိုးစားရပါတယ်ဒီမှာဟုတ် သို့သောလောကသားတွေအနေနဲ့ကတော့မကင်းစကောင်းနဲ့ဒီစာအုပ်နေရေးအတွက်ကျန်းစီရတာတွေလူကျင်တာတွေအဲ့ဒါကလည်းအကြောင်းရင်းလို့ရှိရင်မကျေနပ်မှုဖြစ်တာတွေစသည်ပေါ့လေဒါကတော့မကင်းသေးဘူးပေါ့သို့တော့ကို့မှာလည်းပဲထူးထူးခြားခြားကြီးအောက်တမကြလားမြင်နွားလားသူတစ်ပါးလည်းပဲကို့အတွက်နဲ့မထိခိုက်လာဘူးဆိုလို့ရှိရင်တော့အများကခွင့်ပြုနိုင်တာမဟုတ်လို့ဒီလောကအနေနဲ့ဆိုရင်ပြည့်လို့တော့ ဆိုစရာမရှိပါဘူးအဲ့ဒီတဲ့လွန်ကဲပြီးတော့တစ်ဖက်စွန်းရောက်ပေါ်ဒီတကူကောင်းစာလောရမည်ဖြစ်ကိုဘုလောက်တာကြည့်တယ်ဆိုရဲကကိုတစုလောက်တာကြည့်တယ်ဆိုရဲသူများတွေဘယ်လိုနေနေဆိုတာပေါ့လေကိုလည်းမဆိုင်ဘူးဆိုတာဖြစ်သွားတော့ပေါ့ဟုတ်ပြီးတော့ဝန်းကျင်ကကြည့်လို့ရှိရင်တဲတကူကောင်းဆန္ဒတဲတစုကောင်းဆန္ဒသူတို့လောက်တာကြည့်တာသူများတွေဘယ်လိုနေနေဆိုတာပေါ့လေ အများကအပြစ်တင်ကြတယ်ဒါပဲအပြစ်တင်တာကတော့မိမိရဲ့တစ်ဖက်ဆွရောက်နောက်တကူဥစ္စာလောဘအကြောင်းကြီးပဲဖြစ်တာပဲတရားရမှာသူရဲ့သူများရဲ့အကျိုးစီးပွားလိုလားပြီးတော့တိခံခွင့်လို့ရမယ်အစားအဲ့လိုတိခံခွင့်လို့မရှိဘူးဆိုလို့ရှိရင်တဲပြီးတော့စိတ်တူတာကိုနည်းနည်းမှတိခံခွင့်လို့မရှိဘူးတဲရက်ဆက်တာကိုဆိုတာဝန်ကျင်က အပြစ်တင်ကြတယ်အဲ့ဒါကတော့အလွန်ဆိုးရတဲ့အဲအပြစ်တွေပေါ့လေဒါအမှန်ရှင်းပါတယ်ဒီပေါ်ရှိအဲ့ဒါမျိုးတွေကင်းရမှာပြောတာပါပဲအဲ့ဒါတွေကင်းမှာပဲတန်ရှင်းတယ်တန်ရှင်းမှာလည်းပဲကုသလတမဖြစ်တာပါအချို့ကတော့မကောင်းကျိုးပေးနိုင်တဲ့အပြုအမူမှန်သမျှဟာအပြစ်ကြီးပဲပြောစရာအပြစ်ကဲစရာအပြစ်ကြီးဒါပဲ ဒီကင်းအောင်လို့အလေးကျင့်ကောင်းတဲ့အလေးကျင့်လေးတွေဖြစ်နေတာဟာဒါစီလပဲဒါတော့ကုတောင်မရှိတော့ပါကိုပြည့်စုံလို့ဒါဒါအရေးကြီးတာပါအများအားဖြင့်ပေါ့လေလူသားတွေဟာအပြစ်တွေကင်းအောင်ကောင်းတဲ့အလေးထားလေးတွေလုပ်နေတယ်ကိုယ်မှလည်းပဲမမြင်တော့တန်ရှင်းသူတစ်ပါးလည်းပဲကိုယ်အတွက်နဲ့မထိကြိုက်ဘူးဆိုလို့ရှိရင်လား တပည့်သားပုဂ္ဂိုလ်တွေနဲ့ဆက်ပြီးတော့ထိရောက်ဆုံးအကူအညီပေးရရောက်နေရပါတယ်မှာပြီးတော့သူတို့အတွက်ဆက်ပြီးတော့တမင်လာလုပ်နေဖို့မလိုပါဘူးဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တူတွေ့မယ်ဆိုလို့ရှိရင်တော့ကျင်နာတတ်တဲ့ပုဂ္ဂိုလ်ဟာဆွမ်းနိုင်နေရတော့အကူအညီတော့ပေးရမှာပါလို့ဒါပေမဲ့ကိုမစွမ်းနိုင်လို့ရှိရင်တော့ဒါလိလိရှူရပါဘာမှမတတ်နိုင်ဘူး။ဘုရားပြခီးသွားနေခြင်းက လူတူတယောက်ကိုကြားဆွဲသွားတယ်တတ်နိုင်နေရတော့ကုညီပေါ့ဒါမှတတ်နိုင်မှုဆိုလို့ရှိရင်တော့မိကိုယ်တိုင်ကကြားရပြီးလောက်အောင်လို့ရှောင်းအောင်ပါဒါပဲရှိပါတယ်ဒီမှာအရေးကြီးတာတော့ကိုလောက်အောင်ရှောင်းဖို့ပဲကိုကမကောင်းမှုတွေမပါဘူးပဲဒါပဲကိုကိုတောင်းရှိရပါမတယောက်ကိုတွေ့ပြီဆိုလို့ရှိရင်ကိုကပြောဆိုတည်တည်ပြီးချင်းဖြင့်လိုက်နာလို့ရှိရင်အကျိုးရှိပါတယ် မလိုက်နိုင်ဘူးဆိုလို့ရှိရင်တတ္တတရားမရှိတဲ့ပုဂ္ဂိုလ်တတ္တတရားစကားပြောပြရင်အဲဒီစကားမကောင်းတဲ့စကားဖြစ်တယ်သီလမရှိတဲ့ပုဂ္ဂိုလ်သီလမဲ့တဲ့ပုဂ္ဂိုလ်သီလစကားသွားပြောလို့ရှိရင်အဲဒီစကားမကောင်းတဲ့စကားဖြစ်တယ်ပြီးတော့ဒီလိုပုဂ္ဂိုလ်မျိုးကြတော့ပြောလည်းပဲဘာမှမထူးဘူးဆိုလို့ရှိရင်တော့ဒီလိုပဲကိုကောက်အောင်သာနေဖို့ရှိတာပါပဲဒီဘာမှတောင်းမရှိပါဘူး မိမိထိုင်ချင်းကပ်လာတဲ့တပည့်တွေအနုနည်းနဲ့လည်းပဲဆုံးပါတယ်။ကြမ်းနည်းနဲ့လည်းဆုံးပါတယ်။အနုကြမ်းရောပြီးတော့လည်းဆုံးပါတယ်။အဲ့ဒီသုံးနည်းနဲ့ဆုံးမလို့ရှိရင်မြတ်စွာဘုရားကိုယ်ရင်တပ်ပလိုက်တာပါပဲ။ယောဂီအဲ့ဒီတပည့်ကိုဆိုတာကမထူးတဲ့ပုဂ္ဂိုလ်ကိုဒီတိုင်းမှမဆုံးပါပဲနဲ့လိလိချူတာလိုက်တာပဲဒါပဲ။အဲ့တော့တကူရေပြည့်ကင်းတန်ရှင်းပြီးတော့ယဉ်ကျေးနုညနှစ်သက်ဖွေရဖြစ်ဖို့ဒါပဲလိုအပ်တယ်ဆိုတာပါလေ။ကောင်းသဘောပေါက်ဖို့ပါပဲ။ ကပြောခဲ့ပါတယ်သတိပဋ္ဌာန်တရားထုတ်တယ်ဆိုတာကိုယ့်ကိုယ်ကိုလေ့လာတာကိုယ့်ကိုယ်နားလည်အောင်လုပ်တဲ့အဲသူတည်တနာလုပ်ငန်းတရားလို့ပြောခဲ့ပါတယ်သူတည်တနာလုပ်ငန်းပြုလုပ်ရမှာတမန်ငါရှံကာပေါ့လေလေ့လာလို့မရပါဘူးစွစွစိုက်စိုက်လေ့လာပါတယ်တွေ့ကြုံချက်ကိုပါလဲဘယ်လိုလဲအဲဘာကြောင့်လဲဆိုတာမျိုးပေါ့အဲ့ဒီသဘောမျိုးသိသိသွားအောင်လို့ဒီဆက်စွစိုက်စိုက်တော့လေ့လာပါတယ်ဒီမှာ လေ့လာမှလည်းပဲသူ့သဘာဝလက္ခဏာလှုပ်ဆောင်ချက်အချင်းရာအနိကဆုံးအကြောင်းပေါ့လေဒါတွေသိနိုင်ပါတယ်တော့ပြတတ်နိုင်ဆုံးတော့ဝေဒနာပေါ်လို့ရှိရင်တော့ကိုယ်နဲ့တမငယ်ကိုကပဲနဲ့စွန့်စားပြီးတော့မှတ်ဖို့ပြီးတော့မှတ်ရပါတယ်မှတ်လို့မသက်သာဘူးဆိုလို့ရှိရင်လည်းနည်းလျှော့မှတ်သိအားမဆိုင်နဲ့ပေါ့မခံစားမှုပုံမှာစိတ်ကလေးမေ့တင်ပြီးတော့မှတ်ပေါ့ တခါတခါလည်းပဲတင်းတင်းရင်းရင်းစူးစိုက်မှလိုက်တခါတခါလည်းလျှော့မှလိုက်နှုံလျှော့ပြီးတော့မှလိုက်အဲ့ဒါလိုလုပ်လို့မှသုံးလေးချိန်လုပ်လို့မှမတက်တာဘူးဆိုလို့ရှိရင်တော့သူ့လွတ်ထားလိုက်ပေါ့လားသူ့လွတ်ထားပြီးတော့အခြားမနေကြအာယုံကိုခါတိုင်းစူးစိုက်နေကြတဲ့ပုံပုံစူးစိုက်ပြီးတော့ကိုယ်ဘက်မှာစိတ်အညွတ်များသွားအောင်အယောင်များသွားအောင်ပေါ့လေအားစိုက်ပြီးတော့မှားရမယ်လို့ဒီလိုဆုံးမချက်ရှိပါတယ်။ဒါပေမဲ့ဆိုကိုယ်ရင်ကလည်းပဲ ဝေဒနာနုပဿနာမှာအနုပဿနာဆိုတဲ့စကားလေးတုတ်ထားပါတယ်ဝေဒနာဝေဒနာပဿနာလို့မတော့ဘူးကိုယ်တွေကမခံစားဘူးစိတ်တွေကမခံစားဘူးဖြစ်ပေါ်စေမှာပေါ့လေအနုအဖမန်ထထပေါ့ကျိန်ဖန်များစွာပဿနာရှိကြည့်ရတယ်ဆိုတာဒီလိုဆိုထားပါတယ်ဒီချိန်ဒီခါနဲ့မလုံလောက်ဘူးလို့ဒီဆိုပါတယ်အဲ့လိုရှိကြည့်ရမှာ ခုနကိုယ်လည်းနာမှာမကြောက်ပါဘူးအသက်တည်မှလည်းမကြောက်ရဘူးอืมစွန့်စားပြီးတော့ဇွဲနဲ့အလိုလိုရပါတယ်ဇွဲရှိရပါတယ်ဇွဲနဲ့ရှုမှတ်ပါများတော့ဒီပေါ်မှာမခံစားတဲ့သဘောပေါ်မှာစိတ်ဆူရှိမှုအားပြည့်လာရင်တမာရီအားကောင်းလာလို့ရှိရင်အသိဉာဏ်လေးတွေဖြစ်လာတာတမာရီအားကောင်းတော့အသိဉာဏ်လေးတွေဖြစ်လာတာ တော့အဲ့ဒီကံလေးရင်းကျက်လာတဲ့ခါကျတော့ဘယ်နေရာကနာတယ်ဆိုတာပေါ့လေအနာရဲ့တရားဌာနပုံသဏ္ဍာန်ပညာစသည်ပေါ့လေအကုန်လုံးလွတ်ထွက်သွားတော့တာပုံသဏ္ဍာန်အကြောင်းပြုပြီးတော့ငါပဲပေါ့မဲ့ဒူးပဲစသည်ပေါ့ဒီအစွဲလေးရရှိနေတော့ပုံသဏ္ဍာန်ဘာမှမရှိတော့ဘူးဆိုလို့ရှိရင်တော့ခုနပုဂ္ဂတတ္တဝါငါပဲဆိုတာမရှိတော့နာရာရယ်ရှုတိတာရယ်နာရာရှုတိတာဒါပဲရှိတော့ အဲ့ဒီကကြတော့ဘာမှအခက်အခဲမရှိတော့ဘူးအဲ့ဒါလိုအခြေအနေရောက်တဲ့အတိဇွဲနဲ့အဖမထတ္တပေါ့လေအနုပသနာအဖမထတ္တရှုမှပါဒီသဘောတည်တယ်ဆိုတာပေါ့လေသစ္စာပြကိုယ်တိုင်ပဲဒီအနုပသနာဆိုတဲ့စကားလေးတုံထားပါတယ်ပိုင်းရောက်လာလို့ရှိရင် pleasant pain ဆိုတာဖြစ်လာတတ်ပါတယ်နာကောင်းကြီးပေါ့လေဖြစ်လာတတ်တယ်အဲ့ဒီကကြတော့ဝေဒနာလည်းမကြောက်တော့ဘူးတတ္တိလည်းရှိလာတယ် ဝေဒနာကိုလည်းပဲစိန်ခေါ်တဲ့ပိုင်းထိရောက်လာတာအဲ့ဒီလိုဖြစ်တဲ့အစီပေါ့လေကျူစာပြီးတော့အထောက်အောင်သို့တော့ပျောက်အောင်တော့အာမထုတ်ရဘူးပျောက်အောင်တော့မှတ်ရဘူးတိအောင်ပဲဝေဒနာသဘာဝတိအောင်လို့မှတ်ရမယ်လားပြီးတော့ပါဘယ်မှာတော့ primary object ကထင်ရှားတဲ့အာယုံတစ်ခုခုမှရင်ဘာမှမရပါဘူး။ဘုံတော်ပြင်လာလည်းမှတ်နေတာပါပဲ။နှာခေါင်းကဝင်လေထွက်လေလည်းမှတ်နေတာပါပဲ။ထိုင်ထိကအစပြီးတော့မှတ်နေတာပါပဲ ဝိပဿနာဆိုမိချက်ရှိထားပါတယ်ထင်ရှားတဲ့အာယုံအလိုက်ဝိပဿနာစတင်ပြီးတော့ရှုရမယ်ဆိုတာပြထားပါတယ်ဘာဖြစ်ဖြစ်လုပ်နေပါတယ်တော့ခုနဖုံးနာပိနာမှတ်နေရင်မထင်ရှားရင်တခြားမှတ်ရမလားဆိုတာမထင်ရှားဆိုတာကငကိုရေးအစပြီးတော့မထင်ရှားတာလားမှတ်လို့တော်တော်လေးအလေးကျင့်ရသွားတဲ့ခါကျမှမထင်ရှားတာလားဆိုတာပေါ့လေအဲ့ဒါတော့ခွဲခြားပြီးတော့နားလည်ဖို့လိုပါတယ် ပိုင်းလေးကမတင်ရှားလို့ရှိရင်တော့ဝါဘိုက်ပေါ်မှာလက်တည်ပြီးတော့ရှုပါဖို့ဘုန်းကြီးတို့ဆရာတော်ဘုရားကြီးကပြကြထားပါတယ်အသက်တော်ပြင်းပြင်းတော့မရှိပါဘူးပြီးတော့အစာပိုင်းလေးကမတင်ရှားတာလည်းပဲအခြားအကြောင်းတွေရှိပါတယ်ဟိုကိုကိုဖြောင့်မြောက်မထိုင်ပဲနဲ့ဝမ်ဘိတ်ကခောက်ပြီးတော့ပြီးပြီးပြင်းပြင်းပေါ့လေဝမ်ကမတင်ရှားတာလည်းရှိပါတယ်အထိုင်နေရာကြဖို့လိုပါတယ် အောက်ပိုင်းကတက်တောက်တက်တာခွေထားပြီးအပေါ်ပိုင်း90ဒီဂရီမမရှိဖို့လိုပါတယ်အသက်လည်းပုံမှန်ရှိဖို့လိုပါတယ်ပုံမှန်ရှိလို့ရှိရင်အများအားဖြင့်ဝမ်းဘက်ကဖောက်မှုပိတ်မှုကထင်ရှားတတ်ပါတယ်အထင်ရှားရဲ့လက်တင်ထားလာလို့ရှိပါတယ်အဲ့ဒါလို့စပြီးတော့ရှုလို့ဓဝါဒီအားလေးတော်တော်လေးကောင်းလာပြီဆိုလို့ရှိရင်တက်ရှူတိမ်မွေ့သွားသလောက် အဲ့ဒီရှုမှုရှိုက်မှုနဲ့ဆက်တဲ့ဖောင်းမှုကလည်းတဖြည်းဖြည်းတင်ဝေးသွားတတ်ပါတယ်အာယုန်ထင်ရှားစဉ်ကအလောတော်စိတ်နှုံးတယ်ပေါ့လေတင်ပြီးတော့မှတ်နေတာသူကသူအလောတော်ဖြစ်နေတော့ပြင်းပြင်းရှိတယ်သူကအာယုန်ကတဖြည်းဖြည်းအားနေပြီးတော့မှိမ့်မိန်သွားတဲ့အခါအလောတော်စိတ်နဲ့မှတ်လို့မရပါဘူးနည်းနည်းဝေးသွားပါပြီအဲ့ဒီခါကျတော့စိတ်နှုံးလေးတင်ပြီးတော့မှတ်ရပါတယ် ခလန်းလန်းအရာဝတ္ထုကိုတို့ကြည့်တယ်လို့ပေါ့လေပြီးပြီးရင်ဖြစ်သွားအောင်နည်းနည်းပို့ပြီးတော့အားစိတ်ခွာရပါတယ်အဲ့ဒါမျိုးကတော့အမှတ်နေတော့မှဟုတ်ဘူးမထင်ရှားလို့ရှိရင်စိတ်နှုံးတင်ပြီးတော့မှတ်ပေါ်အရှင်ဘာမှမရှိတော့ဘူးဆိုလို့ရှိရင်မရှိရတော့ဖတ်ဖို့မလိုတော့ဘူးတခြားရှိတွေကပြောင်းမှာပေါ့ထိုင်တိရှိထိုင်တိမှတ်ပေါ့ဒါပေါ့နှာခေါင်းကဝင်လေထွက်လေရှိလေရှိဝင်လေထွက်လေမှတ်ပေါ့ ရှူစိတ်တာလေဒါတော့အမျိုးမျိုးရှိမှာပဲရှူလီစိတ်လေးကတကယ်လို့ပြန်နှံ့နေတာပဲအပြင်မှာလေအမျိုးမျိုးတိုက်နေတယ်လို့ပေါ့ဟွန်းအောက်ပိုင်းကနေပြီးတော့အပေါ်ဟွန်းကြွပြီးတော့တိုက်တာလေးရှိတယ်အပေါ်ကဖိလေးလည်းရှိတယ်ပြီးတော့ တချို့ကျမရေးအရာအသက်ရှူအလေးချိန်ရှိတဲ့ပုဂ္ဂိုလ်ရှိခဲ့မှုတဲ့ပုဂ္ဂိုလ်တွေဆိုရင်ကြောင်းမြန်ဖြစ်နေတာလည်းရှိတတ်ပါတယ်ဟိုဟာရှူလိုက်တယ်ဆိုလို့ရှိရင်ဝမ်းဘက်ကဖောင်းရမယ်အစားရှူလေးကဝမ်းဘက်မသွားဘဲနဲ့အဆုတ်ထဲရောက်ပြီးတော့ရင်ဘဖောင်းကားလာတာရှိပါတယ်ပြီးတော့ရှိတ်လိုက်လို့ရှိရင်လည်းပဲရှိတ်တဲ့လေဟာထွက်ပြီးတော့ဝမ်းဘက်ကရှက်ရမယ်အစား ရှိုက်လိုက်မှဝမ်းဘက်ကပိန်ဖောင်းသွားတာလည်းရှိပါတယ်လေထုတ်လိုက်မှအပြင်လေထုတ်လိုက်မှဖောင်းသွားတာလည်းရှိပါတယ်လေကအပြင်မသွားဘဲနဲ့ဝမ်းဘက်ထဲရောက်သွားတာအဲ့လိုထူးခြားတဲ့ပုံစံတွေလည်းရှိပါတယ်အဲ့ဒီပုံစံတွေကြတော့သူအတိုင်းပေါ့အမှတ်ပေါ့အဆိုးတို့မြည်တို့ကလိုရင်းမဟုတ်ပါဘူးခုနတောက်တင်းလှုပ်ရှားရွေသွားတဲ့သဘောသူဖြစ်တုံးကာလေးမှာဒါလေးမှာပိုင်ပိုင်ခြားခြားရှင်းရှင်းလေးပြပြသားသိနေဘူးဒါလိုရင်းပါပဲအဆိုမှားသွားအတိမှန်တယ် ဘာကိစ္စမရှိပါဘူးရပါတယ်အတုကစားမှာဘောင်းဘေးဦးနဲ့ဆက်ပြီးတော့ရှုပ်ထွေးမှုရှိတယ်ဆိုလို့ရှိရင်တော့အဲဒါလည်းမမှတ်နဲ့နှာခေါင်းလည်းမမှတ်နဲ့တခြားအာယုံအသေးပြောင်းပြီးတော့ထိုင်ထိကစားမှလို့ရှိရင်ရှင်းတတ်ပါတယ်အဲ့ဒီနေရာတော့အာအကောင်းဆုံးလို့ဆိုရမှာပါပဲဘုရားဖို့မိကွန်းရှိတယ်မိကွန်းရှိတယ်လို့ဖျက်ရမှာလည်းလင်းနေတယ်ဟုတ် ဆိုတော့အမေးရှိတော့လည်းအဖြေရှိအောင်ဒီမိကုန်းလေးတွေတင်းတင်ထားပါအောင်ရတော့လူတွေဟာလေးတွေအောက်ချအောက်ချထားလိုက်လို့ရှိရင်အစိုးလေးတွေကသူချမ်းနေတာရှိတယ်ပထမအစပါတယ်ဖန်ဆင်းရှင်ဖန်ဆင်းရှင်ရှိပြီမယ်လို့ဗုဒ္ဓဘာသာမှာတော့ဖန်ဆင်းရှင်မရှိပါဘူးကျိုးကြောင်းစစ်ပဲရှိတယ်ကြောင်းနဲ့အကျိုးနဲ့ဆက်ဆက်တာဒါပဲရှိတယ်အကြောင်းကြောင့်အကျိုးဖြစ်ပုံအကြောင်းအဆက်ဆက်ကြောင့်အကျိုးအဆက်ဆက်ဖြစ်ပုံဒါပဲရှိပါတယ် ပြုလုပ်တဲ့ကိုလို့စိတ်သက်အပြုအမူအဲအဲ့ဒီအပြုအမူကြောင့်အကျိုးစစ်တွေဖြစ်အကျိုးရင်းအကျိုးစစ်တွေဖြစ်တော့ပဲဒီအကျိုးရင်းအကျိုးစစ်တွေဖြစ်တာလည်းပဲအမှန်ကတော့ကိလေသာမကင်းသေးလို့ဖြစ်ရတာပါကိလေသာကင်းလို့ရှိရင်တော့ကုလစိတ်ဓာတ်အပြုအမူတွေကဖြစ်နေပြီမယ်လို့ ဖြစ်တယ်ဆိုတာလည်းဟိုမတန်ရှင်းနေရတာမဖြစ်ပါဘူးတန်ရှင်းနေဟာတွေဖြစ်နေတာဖြစ်နေပြီမယ်လို့ကိလေသာကင်းတဲ့အတွက်နောက်ပိုင်းအကျိုးရင်းရောအကျိုးဆက်ကိုဘာမှဖြစ်တော့ကိုလုံးငြိမ့်သွားတာပဲကိလေသာရှိပါတယ်ဒီမှာအစိတ်ပင်တစ်ခုဟာအကုန်လုံးသူ့မှာကသူ့ထီပါလိုက်လို့ရှိရင်အကုန်လုံးအစိတ်ဖြစ်တာပဲဆိုတော့အမြစ်ကလည်းအစိတ်ပင်စီကလည်းပဲအစိတ် အရွယ်ကလေးတွေအဖိုးလေးတွေကစိတ်အပွင့်အသီးတွေကလည်းအစိတ်အစိတ်တွေပဲဆိုရင်ဒီတိပင်မျိုးမလိုအပ်ဘူးပေါ့မလိုအပ်လို့ရှိရင်ဒီတိပင်မျိုးမဆက်ဖို့ရာအတွက်လိုအပ်တယ်လူတွေအကျိုးအောင်ပြုမှပြုပဲမပြုတဲ့ဟာဆိုရင်မျိုးတုံအောင်လုပ်ဖြစ်ဖို့လိုအပ်တယ်မျိုးတုံအောင်လုပ်ဖြစ်ဖို့ဆိုတာကမျိုးဆက်တဲ့ခုနအစိတ်တက်ပေါ့လေအစိတ်ပင်မှာဘုလုံးပြန့်နှံ့နေတဲ့အစိတ်တက် ဒါတနည်းနည်းနဲ့ဖြစ်ဖြစ်ဖို့မိတိုက်ပြီးတော့ဖြစ်ဖြစ်ဖို့တနည်းနည်းနဲ့ပေါ့လေဖြစ်ဖို့အရေးကြီးတာပါအဲ့ဒီအစေးတက်ပြက်လို့ရှိရင်အတိဆန္ဒလည်းမလာတော့အတိဆန္ဒမလာဘူးဆိုလို့ရှိရင်အမှန်တော့ဆိုရတဲ့အစိတ်ပင်မျိုးဆက်လည်းပြက်ပြီပေါ့ဒီမျိုးဆက်ပြက်သွားလို့ရှိရင်ဒါကောင်းသလားမကောင်းဘူးလားဆိုတာပေါ့လေအဲ့ဒီအကောင်ဘယ်မှာရှိတယ်လဲဆိုတာပေါ့ကောင်းတယ်ဆိုတာတော့မှန်တာပဲဘယ်မှာရှိတယ်လဲဆိုတာအဲ့ဒါစဉ်းစားပါရတာ လူဘဝခေါ်တဲ့ခန္ဓာကိုယ်ကြီးကိုအစိတ်ပင်နဲ့တင်စားပြီးတော့မိကြထားပါတယ်အစိတ်ပင်မှာအစိတ်တွေတစီထွက်နေသလိုပေါ့လေလူဘဝခန္ဓာကိုယ်ကြီးကလည်းမပြုတ်ရင်ပင်ကိုယ်အတိုင်းဆိုရင်တော့အစိတ်ပဲထွက်တာပဲအစိတ်ကကောင်းကျိုးမှပြုတ်မှပြုတ်ပဲလူသွားထိစိတ်ကူးပဲဒုက္ခရောက်ပဲရှူလို့ရှိရင်လည်းဒုက္ခရောက်ပဲ စားလို့ရှိရင်လည်းဒုက္ခရောက်မယ်အကုန်လုံးဒုက္ခရောက်စီတတ်တဲ့အစိတ်တွေပဲဒုက္ခခန္ဓာကိုယ်ကြီးတွေရရှိထားတာတာမာကြီးလို့ရှိရင်တော့ကောင်းတယ်လို့ဆိုမယ်လို့အစိတ်တွေအမျက်တစီပဲတက်နေတာပဲလောဘဖြစ်ချာရှိဖြစ်လိုက်နည်းနည်းလေးညင်တက်တက်လေးအစဖြစ်လာတယ်ညင်ညင်သားသားလေးအစဖြစ်လာတယ်နည်းနည်းအချိန်တက်လာတယ်အချိန်လေးတန့်ကုန်အောင်ခရဖြစ်တယ်ထိမ့်မနိုင်သိမ့်ရဖြစ်တယ် ဒါစိတ်တွေတက်နေတာပေါ့မကြည်မလန့်ဖြစ်ပြီဆိုလို့ရှိရင်တော့ထောင်းလဲဆိုစိတ်ကဖြစ်လာတယ်ဟွန်းပါဇက်ကလည်းပဲအမျိုးမျိုးပြောလာတယ်လက်ကလည်းရောက်သွားတယ်တိမ်မနိုင်တိမ်မရဖြစ်တယ်စသည်ပေါ့ဒါတွေစိတ်တွေတက်နေတာပဲအဲ့ဒါလိုအစိတ်တွေတက်နေတဲ့ခန္ဓာကိုယ်သိပင်ကြီးအစိတ်ပင်ကြီးတာမန်ကြည့်လို့ရှိရင်တော့အစိတ်ပင်လို့မရှိထင်မဲနဲ့အကျိုးပြုတဲ့အပင်လို့ထင်ပါပဲတိတိကျကျမြင်တဲ့ပုဂ္ဂိုလ်ကတော့အစိတ်ပင်ပဲ ဒါပဲအဲ့ဒီအစိတ်ဒီရှိနေတဲ့၍စိတ်မျိုးဆက်ကတော့သွားပါပဲဒီတော့အစိတ်မျိုးဆက်တုံးတာကောင်းသလားအစိတ်မျိုးတွေဆက်နေတာကောင်းသလားဆိုတာပေါ့လေအဲ့ဒီပုံမှာမူတည်ပြီးတော့စဉ်းစားမှာပါဒီဟာမြည်စီရဲ့ဆက်ဆက်ပြီးတော့တပင်လုံးမှာပေါ့လေ sep ခေါ်တဲ့အဆိုစီတက်ကတော့ရှိနေပါပဲ အဲ့ဒါရှိနေတဲ့၍အစိတ်သီးတွေတီးမှာပဲစိတ်သီးတွေတီးလို့ရှိရင်အစိတ်မျိုးတွေပြတ်မှာပဲဒါသိကြတယ်ဒီတော့အချက်ကနေပြီးတော့တပင်လုံးပြန့်နှံ့နေတဲ့ set ခေါ်တဲ့ခုနအစိတ်တက်တွေအကုန်လုပ်ပြရတာပဲအဲ့ဒါအစိတ်ပင်တက်တဲ့နည်းပဲတော်တော်လေးရော့သွားအောင်တော်တော်ကြီးရော့သွားအောင်တော်တော်ကြီးကိုရော့သွားအောင်လုံးဝရော့သွားအောင်အစိတ်တီးတီးအဆူစီးတဲ့တွေကုန်ပြုလုပ်တော့ရှင်စိတ်တီးမတီးတော့ဘူးအစိတ်တီးမတီးလို့ဆိုရင်အစိတ်မျိုးမပြတ်တော့ဘူး အဲ့ဒီအစိမ်မျိုးပြတ်တာကောင်းလားမကောင်းလားဆိုတာပေါ့အဲ့ဒီအကောင်ပြစမ်းမှာဆိုရင်တော့ဘယ်လိုပြမလဲဆိုတာဒါစဉ်းစားဆရာဖြစ်သွားတာပေါ့ဒါလိုပါပဲခန္ဓာကိုယ်အစိတ်ပင်ကြီးအစိတ်တက်ခုနလောဘဒေါသမောဟကိလေသာတွေပေါ့လေဟွန်းစိတ်တက်တယ်ကိုယ်အောင်ဒီလက်သမားကြီးပညာရှင်တရားနဲ့တဖြည်းဖြည်း၆ခန်းပြုလုပ်ပြရတာပဲဟွန်းတောတပန်ဆိုလို့ရှိရင်လည်းလည်း၆ခန်းသွားပြီ သက္ကရာကဆိုလို့ရှိရင်ကာမယကပြပါဒလည်းနဲ့ပါသွားပြီနာကဆိုလို့ရှိရင်ကာမယကပြပါဒမရှိတော့ဘူးကာမဂုဏ်မမောတဲ့သဘောနဲ့စိတ်ဆိုးစိတ်ပြစ်မုန်းတာမရှိတော့ဘူးယန္တာဆိုလို့ရှိရင်အစိတ်တတ်တွေပါရှိတော့ခန္ဓာကိုယ်အစိတ်ပင်ကြီးကအစိတ်တတ်လုံးဝကုန်ခန်းသွားပြီကုန်ခန်းသွားပြီဆိုလို့ရှိရင်ယဟန္တာမှာတန်ရှင်းတဲ့ကုလို့စိတ်အပြုမှုတွေတော့ဖြစ်နေသေးတာပဲဒါပေမဲ့လို့အဲ့ဒါတွေက ကိလေသာအစေးရှိမှဒီအပြုအမူတွေကအကျိုးပေးမှာကိလေသာအစေးတတ်မရှိတော့အရိတန်ရှင်းတဲ့အပြုအမူတွေကအကျိုးမပေးတော့နောက်ဘဝတည်ဖြစ်တော့ဘဝတည်ဖြစ်တော့ဘဝတည်နဲ့ဆက်တဲ့ခုနအစိတ်တည်တက်နေတာတွေအစိတ်မျိုးတွေပြန့်နေတာတွေဒါတွေကဒုက္ခပေးတာပေါ့တော့အဲဒုက္ခပေးတဲ့ဟာတွေကင်းသွားတာပဲ ကင်းမှုပြစားမှာဆိုလို့ရှိရင်တော့ဒီလိုတော့တတ်တာတော့ပြလို့မရဘူးပေါ့သို့တော့ကင်းတာတော့ကင်းတာပဲငိမ့်တာတော့ငိမ့်တာပဲဒီမှာဖြစ်စီနိုင်ဖြစ်စီနိုင်တဲ့မြို့တဟာအဲ့ဒီမြို့ထဲမှာအစိုးတသူအချိုးစားလိုက်ပါနေရပါတယ်အဲ့ဒီအစိုးတကတနည်းနည်းနဲ့၆ခန်းသွားလို့ရှိရင်ဒီအစီကိုဘယ်လောက်ပဲစိုက်စိုက်အပင်မပေါက်နိုင်တော့ဘူးအဲ့ဒီကနေပြီးတော့ music တွေပြတ်တာပါပဲ ရဟန္တာများမှာဆက်ခေါ်တဲ့ကိလေသာအစိုးတက်ပြတ်သွားတဲ့အတွက်သူပြုမှုတဲ့အပြုမှု အပြုမှုမှာပေါ့နိအစိုးတက်မပါတော့ဒီကံမှာနောက်ထပ်ဘဝတည်ဖြစ်စီနေတဲ့တတ္တိမပါတော့နောက်ဘဝအတွက်တတ္တိမပြတော့ဘဝတည်ဖြစ်တော့ဟုတ် ကတော့နောက်ဘဝအကျိုးပေးတယ်ဆိုတာကံကအကျိုးပေးတာပေါ့လေအဲ့ဒီကံကလည်းပဲကောနာအစိုးတကိလေသာရှိမှအကျိုးပေးတယ်ဆိုတာနားလည်တာသူရည်တတ်တဲ့အကျိုးပေးတာမဟုတ်ပါဘူး။ဟုတ်ပါပဲ။အနတ္တလို့ခေါ်ပါတယ်။ဘုရားကိုယ်ရလည်းပဲအတ္တမဟုတ်ဘူးလို့ညှင်းဆန်ထားညှင်းဆိုထားပါတယ်။လောလောဆယ်ဖြစ်နေတဲ့ယုံနာတရားတွေမှာလည်းပဲအတ္တယုံနာတရားတွေကိုယ်ရကလည်းအတ္တမဟုတ်ဘူး။သူတို့မှာလည်းပဲအတ္တိအတ္တမရှိဘူး ဓမ္မလို့ခေါ်ထားပါတယ်ဓမ္မဓမ္မဆိုတာသဘာဝပဲကိုယ်စီသဘာဝနဲ့တူညီသဘာဝဒါတွေပဲရှိတယ်ဒီသဘာဝတွေပဲသဘာဝတည့်တည့်မြပဲဆိုတော့အတ္တလို့ယူဆတဲ့ပုဂ္ဂိုလ်များယူဆချက်အရာအဲ့ဒီအတ္တမျိုးမရှိသူတို့ကိုယ်နဲ့ကလည်းအတ္တမဟုတ်လို့ဒီလိုညှင်းဆုပ်ထားပါတယ်အဲ့ဒါအနတ္တခေါ်တာပါပဲတော့ သဘာဝဆိုတာလည်းအနတ္တဆိုတာအတူတူပါပဲခုနငြိမ့်သွားတဲ့ဟာလေးအနတ္တသဘောပါပဲကြိုက်တဲ့ပုဂ္ဂိုလ်ဟာစိတ်လေးစွဲနေတော့စိတ်လေးနဲ့ဇက်တဲ့အပြစ်တွေတော်တော်များများရှိလာတယ်တစ်ချိန်မှာသူကိုယ်တည်းကပဲဖြစ်ဖြစ်ကျမကြီးပဲကပဲဖြစ်ဖြစ်ပေါ့လေအပြစ်တွေပြလို့အပြစ်တွေမြင်လာပြီဆိုလို့ရှိရင်စိတ်လေးကိုဖြတ်တော့လိုက် ခြေလိပ်ဆွဲနေခြင်းကာလကခြေလိပ်နဲ့ဆက်တဲ့ဒုက္ခတွေခံရတဲ့ဟာခြေလိပ်ဖြတ်တဲ့အချိန်ကစပြီးတော့အဲဒီဒုက္ခတွေပြတ်သွားတယ်ငြိမ်သွားတယ်တဲ့ဒုက္ခတွေငြိမ်သွားပြီတက်တာသွားပြီချမ်းသာသွားပြီလို့ဒီလိုပဲခုနခြေလိပ်ဆွဲသူကပြောပါပါပဲခြေလိပ်ဆွဲလို့ပြတ်သူကပြောပါပါပဲခြေလိပ်နဲ့ဆက်တဲ့ဒုက္ခတွေငြိမ်တာဖော်ပြစမ်းပါဆိုလို့ရှိရင်တော့ ဒီလိုတော့ပေါ်ပြနိုင်ဘူးစိတ်ပင်စက်တဲ့ဟာကြီးငြိမ့်သွားပြီဆိုတော့သူကအငြိမ့်ရှိလို့ငြိမ့်တာပြောတာပေါ့အငြိမ့်မရှိဘဲနဲ့ငြိမ့်တာတော့ပြောနိုင်ဘူးဒါပဲကောင်းထည့်လိုက်တော့ပြလို့တော့မရဘူးတမအဲ့ဒီသဘောမျိုးပါပဲတမအပရိနိဗ္ဗာန်စံပြီးငြိမ့်သွားတယ်ဆိုတာအဲ့ဒီအငြိမ့်မျိုးပါပဲတမတော်များမှာတာမရမရှိဘူးတာမရမရှိတော့သာသမီနဲ့ဆက်တဲ့ဒုက္ခငြိမ့်နေတယ်မရနဲ့ဆက်တဲ့ဒုက္ခငြိမ့်နေတယ် တကယ်လို့သားမယားများရှိမယ်ဆိုရင်ရှိတဲ့သားမယားလည်းဆိုးမယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့လည်းပဲဆင်းရဲပါပဲ။သားမယားမရှိတော့သားမယားနဲ့ဆက်တဲ့ဒုက္ခတွေငြိမ့်လို့ဘာမှအပူပဲမရှိဘူး။ဟာပဲ။ဘုန်းကြီးတို့ကိုယ်တိုင်ပဲသားမယားနဲ့ဆက်တဲ့ဟာငြိမ့်နေတာသိတယ်။ဟုတ်။ဘုန်းကြီးတို့လည်းအကြသာခံကြည့်ရဟန်းလုပ်ကြည့်ပေါ့။မသိလား။သို့တော့အဲ့ဒီအငြိမ့်မျိုးပြစမ်းမှဆိုရင်တော့ဒီလိုတော့ပြလို့မရဘူး။သားမယား နဲ့ဆက်တဲ့ဒုက္ခတွေအဲဒုက္ခဟိုတာမယမရှိတာဒါအကြောင်းပဲအဲ့ဒါနဲ့ဆက်ပြီးတော့ငြိမ့်တာအကျိုးပဲဒီမှာအကြောင်းကျိုးဆက်လို့ရတယ်ဒီမှာအကြောင်းကျိုးဆက်ဖြစ်နေတာပဲဒါပဲဒီတက်မှာအတ္တဆိုတာမရှိဘူးဒီမှာဒါမှမဟုတ်ထင်ရှားပါတယ်ဘုန်းတော်မှာဘုန်းကြီးတို့ကလေးငိုလှထအချောရတဲ့ဒုက္ခမရှိဘူးကလေးသေးဆိုလို့ထားပြီးတော့လဲပြရတာမျိုးပါမျိုးပါကလေးမစင်းစွမှုရအတွက်ထားပြီးတော့လုပ်ပြရတာဒါမျိုးမရှိဘူးဘုန်းကြီးတို့ ငြိမ်လို့တက်တာလို့လောက်ကောင်းတယ်လို့ဒီမှာ There's no worry about looking up နဲ့လည်းပဲဒါနဖြစ်ပါတယ်ဒီကတော့ပစ္စည်းပေါ်မှာလောဘကင်းတာလောဘကင်းလို့လွှဲလို့ရှိရင်ဒါလည်းလောဘကြောင့်အဲလောဘကင်းလို့ဒါနဖြစ်သွားတာလည်းရှိတယ်ဒါလေးလည်းရှိပါတယ်ပြီးတော့ဆင်ញင်တုံညုံညင်တုံနဲ့လူလို့ရှိရင်လည်းပဲဒါနဖြစ်တာပဲကောင်းတာပြီးရင်ကောင်းကျိုးရတတ်တယ်ဆိုးတာပြီးရင်ဆိုးရတတ်တယ်ဆိုတဲ့အနေနဲ့ပဲလူချင်း ဒါလည်းဒါနဖြစ်တာပါပဲပြီးတော့ဘဝလုံမြောက်ရေးအတွက်ရည်မျှော်ပြီးတော့လူသားလို့ရှိရင်ဒါလည်းဒါနဖြစ်တာပါပဲဟုတ်ပဲပြီးတော့ညံပါမှမဟုတ်ပါဘူးတချို့ညံမဲ့တဲ့ကလေးတဲ့ညံမဲ့တဲ့လူကြီးတွေလည်းရှိပါသေးတယ်အဲသူတို့လည်းပဲညံမပါမဲ့လည်းဒီလိုပဲကိုယ်ရှိတာလူချင်းစိတ်ပေါ့လို့လှူလိုက်တာပဲဘာမှသိရှိလို့မဟုတ်ဘူးဒါလည်းဒါနဖြစ်နေတာပါပဲသို့တော့ဒါနက အယုတ်အလတ်အမြတ်ဒါတော့ကွာခြားတာပေါ့လေဒါနတော့ဖြစ်တော့ဖြစ်နေပါတယ်လောဘဂုရိယအတင်းကြလှလူလို့ဒုက္ခလို့မလူရင်ဒုက္ခပြီးမှကြောက်တာနေမလို့လှူတဲ့ဟာမျိုးကတော့ဒါတော့ဒါတော့ဒါနမဟုတ်ပါဘူးပြီးတော့သမီးစားခြင်းပေးတဲ့ဟာမျိုးကဒါလည်းဒါနမဟုတ်ပါဘူးအဲ့ဒါမျိုးတွေရှိပါတယ်ခြေလိုပေးတာမျိုးပေါ့လေဒီမှာတဏ္ဍရှင်ကြီးပေးတဲ့ဟာတော့အကုန်လုံးဒါနယူပါပဲဒီမှာဟုတ်လား ပစာကိုပြောတာလားဟုတ်တယ်ဝိပဿနာဟုတ်တယ်ဟိုဘက်ဆိုတော့မဲ့မဆိုင်သေးရင်တော့ဒီလိုပဲဟိုဒါလေးတွေမှတ်နေရမှာပေါ့ beyond this for jhana ဆိုလာအောင်လည်းမစိတ်မငြိမ့်တဲ့မြတော့ဒီလိုပဲတင်နေဝလေးဖြစ်နေတင်နေဝလေးပဲဒါပဲရှုမှတ်နေရပါပဲယုတ်ချမ်းမရှိရင်ယုံလူမှတ်ပေါ့ယုံလူနဲ့စိတ်မှတ်ပေါ့ယုံလူပါမရှိရင်စိတ်ကလေးပဲမှတ်ပေါ့အပေါ်ဓာတ်လေးတွေမှတ်နေရပါတော့ပဲ ပေါ်ရဖတ်လို့တတဆိုင်တဲ့အိန္ဒြေတွေညီမျှပြီးတော့အပြည့်သွားတဲ့အခါအငိမ့်တာသူ့ဘာသူလိုလိုရောက်သွားမှာပါပဲပြောပြောစာရွေးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းရမယ်ဟုတ်လားပေါင်းစပ်ရှင်းရမယ်ဆိုအချိန်တော့ယူအောင်ပါပဲဘာဖြစ်လို့လဲဆိုတော့ပထမဇာတ်စာပြီးတော့ပြောအောင်တော့ပထမဇာတ်ဖြစ်လာဘူးပထမဇာတ်နေဒုတိယဇာတ်တက်ဖို့ဒုတိယဇာတ်တတိယဇာတ်တက်ဖို့သရုတ်ဇာတ်ဖြစ်သွားဖို့စသည်ပါခြေကစားပြီးတော့ပြောပါ အဲ့မှာကုံသဘောပေါက်ပါသူ့ကိုကွက်ပြောရမယ်ဆိုလို့ရှိရင်တော့ဝိသနာသရုဒ္ဒဇံရောက်သွားတဲ့အခါမှာကိုယ်ရဲ့ကခံစားတဲ့สุขဆိုတာလည်းမရှိဘူးစိတ်แท้ကမခံစားတဲ့ဒုက္ခဆိုတာလည်းအရှင်းမရှိဘူးအဲ့ဒါတွေချုပ်နေတယ်ဒါတော့စိတ်ချမ်းသာမှုစိတ်ပျော်ရွှင်မှု စောမနစတဲ့စိတ်မသက်မသာဖြစ်မှုကတော့စောစောပိုင်းတဲ့ကိုကချုပ်ငင်းခဲ့ပါပြီပြောရမယ်ဆိုလို့ရှိရင်တော့ဥရိယပြညာအရင်ပိုင်းလောက်တည်းကတော်တော်လေးကင်းခဲ့ပါပြီပင်ကညာရောက်လာလို့ရှိရင်တော့အဲ့ဒါဒီမရှိတော့ဖြစ်သွားပါပြီဒီမှာဆိုလိုတာတော့သရုဒ္ဒဇံပိုင်းရောက်သွားရင်ကာယကစုခလည်းမရှိဘူးကာယကဒုက္ခလည်းမရှိဘူး မာနစိကသောမနဆက်လည်းမရှိဘူးမာနစိကဒေါမနဆက်လည်းမရှိဘူးအဲ့ဒါလိုကောင်းကိုယ်နဲ့စိတ်နဲ့ဆက်တဲ့ကောင်းဆိုးခံစားမှုတွေကအရှင်းပါမှမရှိဘူးစုလည်းမဟုတ်ဒုက္ခလည်းမဟုတ်ပေါ့လေကြာခံစားမှုဥပ္ပခါသဘောမျိုးပဲရှိတယ်ပဲမြတ်စွာခံစားတဲ့သဘောမျိုးပဲရှိတယ်ဟာအဲ့ဒီသဘောကို ကျန်ကံမြအပြထားတာသန္တညီတက်တယ်လို့ခေါ်ပါတယ်ညီတက်တယ်ဆိုတော့အစိုးရအကောင်းဆိုလို့ရှိရင်တော့အကောင်းစင်းနဲ့တွင်းလိုက်တာပါပဲအိန္ဒိယရာလေးညီတက်နေတာပါလေဒီမှာရုပ်ကြံနေလည်းမရှိဘူးရုပ်လူတော်မှမရှိဘူးစိတ်ကလေးတက်တက်ပဲစိတ်ကလေးတက်တက်မှတ်နေရတဲ့အခါမှာဆိုရင်အလွန်ထင်ရှားပါတယ်ဒီမှာကာယကစုခမရှိဘူး ကာယကဒုက္ခမရှိဘူးမာနစိကသောမနစမဖြစ်ဘူးကင်းဘူးမာနစိကဒေါမနစမဖြစ်ဘူးဟာပါပဲအဲ့ဒါဒီကင်းတယ်အတုကမစုခလို့ဆိုထားပါတယ်ဒုက္ခလည်းမရှိစုခလည်းမရှိရှိတာပါရှိတယ်ဥပ္ပခါရှိဥပ္ပခါဆိုဘဲမြတ်စွာရှုနိုင်တဲ့သဘောပေါ့လေငြိမ့်ပြီးတော့ဘဲမြတ်စွာရှုနိုင်တဲ့သဘောစိတ်ကလေးတက်တက်ပဲတော့ဒါအလွန်ထင်ရှားပါတယ်ဒါရှင်းပြမယ်ဆိုတော်တော်လေးကျေပြပြရှင်းပြပါပါတော့ အဲ့ဒီကကြတော့အဲ့ဒီဥပေက္ခာနဲ့ရှင်တွဲရတဲ့တတိဟာတိတ်ကိုတန်ရှင်းလာတာအလုံးတန်ရှင်းလာတာပဲတော့အဲ့ဒီပိုင်းကိုအဲသရုတ်တဥပဒနာစာပိုင်းလို့ဆိုရတော့အဲ့ဒီပိုင်းရောက်လာလို့ရှိရင်ယောဂီဟာအာယုံကောင်း6ပါးအာယုံစု6ပါးနဲ့ကြုံတွေ့ရပြီမယ်လို့ ပဲ့မြတ်စွာရှုနေတဲ့တတိပြည့်ပြည့်စုံစုံသိတဲ့အတိအဲ့ဒီတင်းနှစ်ခုနဲ့နှစ်ခုရဲ့အစွမ်းနဲ့ပေါ့လေခုနအာယုံကောင်းနဲ့တွေ့လည်းပဲတတ်မဲ့ပြီးတော့စိတ်ကြည်တက်ကြွပြီးတော့ဝန်တာတာမျိုးလည်းမရှိဘူးအာယုံစိုးနဲ့တွေ့တဲ့အတွက်စိတ်တွေညစ်ပြီးတော့ပေါ့လေစိတ်ဖြစ်တာမျိုးလည်းမရှိဘူးဥပက္ခကောတဲ့ပဲမြတ်စွာထားတယ် အဲ့ဒီလိုဖြစ်တဲ့စိတ်ကလေးကိုကွက်ပြီးတော့အဲ့ဒီခိုက်တာမှာယောဂီရဲ့စိတ်ထားဟာယဟန္တာနဲ့မခြားလို့ဒီလိုဆိုရတယ်။ဘာဖြစ်လို့လဲ။ကောင်းစုအာယုန်နဲ့တွေ့တဲ့အခါမှာကြားချပဲမြတ်စွာထားနိုင်တဲ့အတွက်ဒါဝင်လို့ယဟန္တာနဲ့မခြားဘူးလို့ဆိုပါတယ်။အခုစာရွေးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းပြတာဟာအဲဒီသရုဒ္ဒဆန်ရဲ့အခြေအနေဒါအချုပ်ပါ တက်တက်အဲဖြည့်ရှင်းစရာတွေအများကြီးရှိပါတယ်ဒါလို့ဆိုလို့ရှိရင်တော့အချုပ်လူရင်းဖြစ်သွားပါပြီဒါတော့ပါပြီဒါလို့ဆိုရင်တော့သမာဓိနဲ့ခဏိကသမာဓိခဏိကသမာဓိခြားနာချက်ပေါ့နှမျိုးလုံးကတော့လောကီရဲ့သမာဓိကြီးပါပဲဟောဆိုတော့လောကသရာကူးမှမကူးသေးပဲသို့တော့လောကီယသမာဓိဆိုတာလောကီဇံသမာဓိကိုဆိုလိုဟန်တူပါတယ် ရူပအရူပဇာနဲ့အဲဇံတမာရီပေါ့လေတာဝယူရဟန်တူပါတယ်အဲ့ဒီတမာရီကတော့အာယုတုတစ်ခုတည်းမှာဆုစိတ်ရပါတယ်အဲ့ဒီအာယုံကလည်းပဲပရမအစစ်အာယုံမဟုတ်ဘူးပညာအာယုံမဆက်ရတာဖန်တီးထားတဲ့ပညာအာယုံတစ်ခုတည်းမှာစိတ်ဆူဆီးမှုယူရပါတယ် ဏိကသမာဓိကတော့တကယ်ရှိယုံနာပေါ်စေမှာပေါ့လေဝိရိယတတိအကူအညီနဲ့ပေါ့လေစိတ်ဆူဆီးမှုရောပါတယ်အဲ့ဒါခွာချပါတယ်ခွာကတစ္ဆတ်ထဲအယုတကူထဲမှာဆက်ဆက်ပြီးတော့တည်ငြိမ်နေတာဒီခဏိကသမာဓိကတော့တကယ်ရှိယုံနာဖြစ်စေကာလမှာအဲ့ဒီတခဏကြာပြီးတော့တည်ငြိမ်သွားတာဒါချမ်းသာပါတယ် ဒုတိယပုဂ္ဂိုလ်မှာတည်ပါလိမ့်မယ်ပင်ကိုပါရမီတက်ခံပေါ်မှာဆရာညွှန်ပြခြင်းနဲ့သူကလည်းပဲကြိုးစားမယ်ဆိုလို့ရှိရင်ဒီနှမျိုးလုံးကတော့ဟိုရတာချင်းကတော့ကြွားချမှာမဟုတ်ပါဘူးဘုတစ်ခုထဲမှာစုဆိုင်လို့တည်ငြိမ်မှုရလာရင်သူကချမ်းသာမှုနီးတယ်ဆိုပါလေချမ်းသာမှုဖြစ်လွယ်တယ်ဆိုပါလေခုနခဏိကသမารီကတော့ တမာတိဖြစ်လာတဲ့အခါမှာချမ်းသာနဲ့မတွေ့ရဘဲနဲ့ဆင်းရဲအရင်တွေ့ရတာဆင်းရဲနဲ့နှီးတယ်လို့ဆိုရတယ်ဆိုလိုတာကတော့ခုနလောကီတမာတိထူထောင်တဲ့ပုဂ္ဂိုလ်ကတော့တည်ငြိမ်လာလို့ရှိရင်နေလို့ထိုင်လို့အစကောင်းတာကိင္ကတမာတိထူထောင်လို့ရရှိလာတဲ့အခါမှာမျက်နာကအစရတာရတာကြိုက်တာခဲတာလေးအစဖြစ်လာတယ်လားဒါဆိုလိုပါတယ်အဲဒီလိုကြွားချမှုလည်းရှိပါတယ် လောကီယသမာဓိကိုတော့ခဏိကသမာဓိဖြစ်သွားအောင်ကြောင်းလို့တော့မရပါဘူး။ဟောဆိုအာယုံကကွာခြားနေတာ။ရှုခွင့်အာယုံကကွာခြားနေတာ။သမတယာနိကနီးနဲ့ဥပဒနာတက်တဲ့ပုဂ္ဂိုလ်များတော့မိမိရရှိထားတဲ့လောကီယသမာဓိသုံးဖို့ဇံကိုပေါ့လေ။ဇံစိတ်ဇံနဲ့ရှင်နဲ့ဇံတရားတွေပေါ့လေစိတ္တိတရားတွေပေါ့ အဲ့ဒီခိုက်တံမှာဖြစ်တဲ့ယုတ်တရားတွေပေါ့လေဒါတွေရှုမှတ်လို့ရပါတယ်ရှုမှတ်ပြီးတော့ဥပဒနာပဲဒီလိုတော့ကုလို့တော့ဖြစ်ပါတယ်သူတို့ကိုယ်နဲ့ကတော့ဥပဒနာပြောင်းလို့တော့မရပါဘူးသူ့ကြာကံပြုပြီးတော့ဥပဒနာကုလို့တော့ဖြစ်ပါတယ်အဲ့ကတော့အရှုကံအာယုံအဖြစ်အနေနဲ့ပေါ့လေဒါတော့ပဲရှိပါတယ်အာယုံအနေနဲ့ဥပဒနာပဲပြောင်းသွားတာပါပဲဒါပဲရှိပါတယ် ။တရားအားထုတ်ပြီးတော့အဲ့ဒီကဇာငတ်တက်တဲ့ပုဂ္ဂိုလ်များကတော့ဝိပဿနာတရားအားထုတ်လို့မခံတဲ့ဒုက္ခဝေဒနာတွေနိုင်နိုင်နင်းနင်းမရှိဘူးဆိုလို့ရှိရင်တော့ခိတ္တခိုနာတဲ့အနေနဲ့ပေါ့လေ။နှစ်ကိုရပြီးသားဇာကိုပြန်ပြီးတော့ဝင်စားနိုင်ပါလေပြန်ပြီးတော့အားထုတ်နိုင်ပါလေ။အဲ့ဒါလို့ဆိုလို့ရှိရင်ချမ်းသာတွေရပြီးတော့တက်တာသွားတယ်နဲ့ခိုနာတဲ့အနေ။နောက်တက်တာသွားလို့ရှိဝိပဿနာပြန်အားထုတ် နောက်မသက်မသာဖြစ်လို့ရှိရင်လည်းဇံပြအားထုတ်ဒီလိုတော့လုပ်လို့ရပါတယ်ဓမ္မအဲ့ဒါကတော့ဟိုချောင်းတို့မြစ်တို့ဖြတ်ကူးတဲ့အခါမှာသူကဖုံကလေးနဲ့ကူးတယ်လို့ပေါ့လေတက်တော့တက်တာပေါ့ဥပဒနာတက်တက်ကတော့သူကတော့ကိုစွမ်းအားကိုးနေပေါ့လေရေကိုဖြတ်ကူးသွားတယ်လို့ပေါ့လေအဲ့ဒါခြားလာတာပေါ့ဖုံကလေးနဲ့ကူးတယ်ဆိုတော့တက်တာတော့ပေါ့ကိုစွမ်းအားကိုးနေကူးတယ်ဆိုတော့မတက်တာဘူးပေါ့ အဲ့ဒါသာချမ်းသာပါတယ်ဟုတ်တယ်လေပဲစစ်တိုက်တဲ့အခါမှာခြေတန်းစိတ်မြင်တာမှာအကာအကွယ်ပေါ့လေကာဘာယူပြီးတော့တက်ရပုံနဲ့အကာအကွယ်မရှိဘဲနဲ့အနိကရင်ဆိုင်တိုက်ပွဲတွေပေါ့လေချမ်းသာပါတယ်လို့ကာဘာယူပြီးတော့တိုက်တာတော့ဇန်ကအခြေတည်ပြီးတော့ဝိပဿနာပဲကိုတာကာဘာဘာပဲနဲ့တိုက်တာတော့ပြောင်းကိုယ်ရဲ့လင်းကြီးပေါ်တဲ့အာယုံကိုအဲဒီမှာအနိကတိုက်ရတာပဲဒီမှာ အာယုံနဲ့ဆက်ပြီးတော့ကိလေသာတွေနိုင်အောင်ဆိုပြီးတော့တိုက်ရတာပဲအဲ့ဒါကိုချပါတယ်ဒီကာဘာနဲ့တိုက်တော့တက်တာတာပေါ့လေပြောင်းအနိကတက်ရတယ်ဆိုတော့မတက်တာဘူးအလိခံလို့မရဘူးသူကတော့အဲ့ဒါချမ်းသာပါတယ်အဲ့ဒီလောကီယသမာဓိကိုတိုက်ရိုက်ခဏိကသမာဓိပြောင်းလို့တော့မရပြီမယ်လို့ဈာကအနေနဲ့တင့်တယ်လို့အကျိုးရှိစွာနဲ့အသုံးချလို့ရှိရင်ရနိုင်ပါတယ်လို့ဒီလိုဆိုလိုတယ်ဆိုတော့ဟောတော့နေတော့ သို့တော့ဗုဒ္ဓလက်ထက်တော်ကာလကလို့တော့မဟုတ်ဘူးဆိုတာတော့ဒါတော့နားလည်ထားရမယ်။ဘာဖြစ်လို့လဲဆိုတော့အခုလူတွေကတတ်တာလဲအာနေတော့ဆန္ဒလဲအာနေဝိရိယတတိသမารီလဲအာနေသွားပြီ။ကိုတိုက်တာလဲကိုပေါ့လေတိုက်တာများတော့ရနိုင်ပါလေဒီမှာ။အာပြည့်တော်မှာကောင်းတာ။ပုတ်တင်ယူယောဂီလိုလှုပ်လို့ကတော့လူလောကမှာတော့ခုခေတ်တော့သိမလွယ်ပါဘူး။သုံးပါဆင်ရင်လည်းပဲထင်ထင်တာမဟုတ်ပါဘူး။အဲခဏဖြစ်နေလို့ရှိရဲ့။ နိဗ္ဗာန်ဆုံးနဲ့ဆင်ခြင်တဲ့နည်းတွေရှိပါတယ်အခုကုသလဓမ္မနိယနာတရားမှာအဲ့ဒါတွေဆက်လက်ပြီးတော့ဟောဖို့ပါပဲဟုတ်ရဲ့အဲ့ဒါမှာနည်းအများကြီးရှိပါတယ်ဒီမှာကိုယ့်ကိုယ်ဒိဋ္ဌံပြုပြီးတော့ဆင်ခြင်တဲ့နည်းတွေအဲစိတ်ထွက်ပါများလို့ရှိတယ်ပြီးတော့ကိုယ်အိတ်ထဲမှာထည့်ထားတဲ့ဟိုနဖာကလော်လေးဒါလီလက်သေးလေးဓာလေးတွေပါလေဒါဘာဒါဘာခေါ်လဲဆိုတော့ထုတ်လိုက်ထည့်ပြန်ထည့်လိုက်ထည့်လိုက်ထုတ်လိုက်ပြန်ထည့်လိုက်ဒီလိုလုပ်ပြီးတော့ စိတ်ညောင်လုပ်တဲ့နည်းတွေလည်းရှိပါတယ်အဲနောက်ဆုံးကိလေသာကျုံ့ရတဲ့အနေနဲ့ပေါ့လေငါဟာမိမိရဲ့ကြေးကြုံမဟုတ်ဘူးမင်းအလိုမလိုက်ဘူးစသည်ပေါ့လေအဲဒါလိုလုပ်ရတဲ့နည်းတွေလည်းရှိပါတယ်အဲတနည်းကတော့ဓမ္မဒင်းကိုတော့ငါအရှုံးမပေးဘူးအနိုင်ယူမယ်ဆိုပြီးတော့ဒါကြတဲ့ကိုဒီအန်ကျစ်ပြီးတော့ပေါ့လေတောက်ခတ်ပြီးတော့သူ့ကိုမနိုင်နိုင်အောင်ရှုမှတ်မယ်ဆိုတာပေါ့လေအဲဒါလိုစိတ်အားတင်းပြီးတော့ရှုမှတ်တဲ့နည်းအများကြီးရှိပါတယ်ဓမ္မဒါလေး အဲ့ဒါတွေကတော့နောက်တစ်ခေါက်မှအဲ့ဒါတွေဟောရမှာပါပဲတော်တော်ကျေပြတ်ပါလေသူကတော့